ဘသူကခေါ်လို့လဲဟင်ဒီမလုံးလုံးမူလားမလုံးမဟုတ်ကြနည်းသေးတယ်ဗျာဘာဖြစ်လို့လို့ဟင်တနေ့မှပြည့်ထဲမဲ့လို့ပါဗျာဟုတ်အဲဒုက္ခတော့ဘာလို့နေကင်းလောက်မှရောက်နေမယ်ထင်တာဗျာဟင်ဒီရန်ကုန်လူလုံးတယ်ဒါကိုသိကြတယ်ဟင် ကောင်းမအေးအေးအေးအေးမရောက်သေးတာနှစ်စီးကြံနေအာလာပြန်ပြီမရောက်သေးတာကနှစ်စီးတဲ့ပုဂ္ဂလာဈာဘောကဘူးဈာဘောကလည်းပါပါဈာဘောမပါဘူးလားမပေါ်ပါဘူးဗျာဒီတို့ကဒီလောက်ကြီးလာဖို့မလိုအပ်ပါဒီလောက်ကြီးလဲနာဖို့မလိုအပ်ပါဒီလောက်ကြီးလဲလှူဖို့မလိုအပ်ပါနော်ဒါနတခုအောင်ရင်နိဗ္ဗာန်တည်သွားပါ ခဏခဏလူနေမှာမဟုတ်ပါဘူးဖြစ်တာတော့ရည်အောင်မှုအောင်ဖြစ်ဖို့ပဲလိုအပ်တယ်နော်ဟင်းရည်အောင်မှုအောင်ဖြစ်ဖို့ပဲလိုအပ်တယ်အရှင်းတော့မဖြစ်သေးနဲ့ပေါ့အရှင်းကတော့ပေါ်ရုံထုံးစားမရှိဘူးလေဟုတ်လေအဲသူများလူလို့လိုက်လူတာဂုံလူဂုံပြိုင်ဟုတ်နော်ဒါလူရင်ပါရမယ်အမျိုးပါရပါရဒါနာကဆုံးလို့တာဟုရာယူတာမဟုတ်ဘူး ဆွလို့တာဆွလို့တာကိုဒါနဟုတ်နော်ဒီလာသွားကစောင့်စည်းတာကိုပြောတာဟင်တို့တို့ဘာနာတိဘာသာဝေရမဏိဆိုမပြီးရဘူးစောင့်စည်းရပါလေဟုတ်နော်ဟင်တို့ဟိုမျက်စိကနာကနှာခေါင်းကဘယ်အာယုံကလာလာအာယုံနောက်ကိုကိုယ်စိတ်မပါဘူးမျက်စိကဝင်ခဲ့ရင်ကိုယ်ကမျက်လုံးထိတ်ကတတိနဲ့စောင့်အောင်ပါလေ အဲ့ဒါဥပုသ္စောမှာအဲ့ဒါသီလအဲ့ဒါသီလအဲ့ဒါသီလနော်အာယုံနောက်ကပညာကပါလာရင်ကိလေသာဝင်လာမှာဒါဘသူပဲဆိုရအောင်စီသိုးစိလိုက်လာတော့မှာလေအဲ့တော့အာယုံနောက်ကကိလေသာဝင်ခွင့်မရအောင်ပေါက်လာအဲ့ဒါသီလသီလအဲ့ဒီသီလမျိုးတချီတော့နော်ဒါနကလည်းကြီးအောင်မူအောင် စေရနာပါထပ်တပြီးဟုတ်နော်အဲစေရနာတို့မျိုးသိမိဘူးလားဗျစေရနာမျိုးသိပဲစေရနာမျိုးသိပဲစေရနာထပ်ဖို့အရေးကြီးဆုံးဟုတ်နော်တင်ပါဗျဟုတ်နော်တို့စပါးတို့ဘာတို့ပြောလို့ရှိရင်ဟိုမျိုးသိရဲ့ဘေးမှာအခုနှစ်ခုရှိရတာဟုတ်ဒီပဲဆိုလဲမျိုးသိရဲ့တစ်ဖက်တစ်ချက်မှာအခုနှစ်ခုရှိရတာဟုတ် ဟုတ်နော်အလူကံပုဂ္ဂိုလ်နဲ့အလူရှင်ဒီခုနှစ်ခုမဲ့ဟုတ်ဗျအဲတို့မဟုတ်ဘူးဗျာအလူရှင်နဲ့အလူပဲပြည့်စည်ရခုနှစ်ခုပဲလေအလူကံပုဂ္ဂိုလ်ရဲ့ဒီလာကမြည်ဘူးဗျာဟုတ်နော်အဲအဲဒီဒီအလူကံပုဂ္ဂိုလ်ရဲ့ဒီလာမြည်ပေါ်မှာတို့ကဒီအခုလေးနှစ်ခုနဲ့အုပ်ပြီးတော့ဒီဟိုမျိုးစီကိုထည့်ရတာမဟုတ်ဘူးလားဗျာဟုတ်တယ်နော်ဟေးအဲတော့တို့ကဒီအခွန်ကောင်းမှုလား အခွန်ကောင်းမှပေါက်ပါလားမျိုးစိကောင်းမှပေါက်ပါဟင်အခုတို့ရန်ကုန်ဒီအလုံးတွေကအခွန်ကများလားလားမျိုးစိကဟုတ်ကုန်ပုံမလားဟင်ရောင်းတန်းလို့တော့ခွန်ကကြည့်တော့ဖောက်မောဘူးလေထဲကဟိုမျိုးစိကြတော့ဘယ်လိုဟင်ဟုတ်ပါလားဟင် မြို့သိကြတော့ဆံကအောင်ပါတယ်ဗျာဟုတ်ပါမလားတို့ကတော့ဆံကတင်တာပဲဗျာမကြည့်ပါဗျာဘုမအပြည့်ပါဗျာတဲ့ဒီကိုဟုတ်ပါမလားဟဲ့ဟေးဟေးအဲတော့ဟိုအလူပစ္စည်းလည်းအဓိကမဟုတ်ဘူးရေးကြည့်တာမျိုးစိတ်အဓိကပဲလေဟုတ်နော်အဲ့ဒါအောင်ရင်အောင်တာပဲစေတနာထက်ဖို့လိုတာ ဟိုတို့ကြားဘူးတာပေါ့ဗျာကြားဘူးတာနဲ့ပြောရမှာပေါ့ဘုရမုဒ္ဒရာဘုရားလက်ထက်ကထင်တာပါပဲတော်ချင်းခုတ်သမားတယောက်သူမှချင်းခုတ်စားနေရတာလေဘာမှသူများလိုလူသားတရားမရှိဘူးသူများဒီကားတော့ဖြင့်ဘုရားကြောင်းနဲ့ဘုရားတဲ့ဘုရားတဲ့နဲ့တွားလိုက်ကြတာသူ့လူတွားနိုင်ဘူးဗျထင်းလေးရောင်ပြီးတော့စားတာဟိုတွားနိုင်ဘူးဗျဟုတ်တော့ဟင် သွားနိုင်ဘူးတွေဗျသူများလူလဲဒီလာလဲစောင့်နိုင်ဘူးတွေဗျဟုတ်ကဲ့သွားနိုင်ဘူးတွေဗျအဲတော့ထင်းခုရင်မတတာတိုးတဲ့မှာသူ့ငါသူပေါက်နေတဲ့အပင်သူ့ငါသူပေါက်နေသူ့ငါသူပွင့်နေဖြစ်နေတဲ့အပင်ပေါ့ဗျာတောပင်တပင်ပေါ့အဲ့ဒါသူကသူများအတိတော်လှူနိုင်လားငါမလှူနိုင်သေးဘူးဘုရားသာသနာနဲ့ဂျုံလို့ငါဒါနတစ်ခုတော့ လှုပ်လိုက်တာစေရနာကအဲ့လောက်ထိုက်တာနော်သူစေရနာဒါနာတခုဘုရားသာသနာနဲ့ဂျုံလုံးဘုရားနဲ့ဂျုံလုံးလှုပ်ချလိုက်တာဘာမှမရှိတော့အဲ့ဒီဒီပင်ကြီးလဲနေဖက်နဲ့ကိုင်းနေရအဲ့ဒီဒီပင်ကြီးကိုသူထားတဲ့စေရနာကရှူပန်းကိုင်းတဲ့ရဟေးဟေးသူထားတဲ့စေရနာကရှူပန်းကိုင်းနေရဟေးဝတ္ထုကတော့ပါတော့ တိပင်းနာကိုတိုက်ထားတာဟုတ်ဘူးနော်သူဟာသူလေးစားပေါ့ဘလောက်တာမို့ရှိမထင်တော့တိပင်းနာဘလောက်တာမို့ရှိမထင်တော့အလေးစားပေါ့ပါကူမသူ့စေရနာကရွှေပန်းကကြီးဆိုတော့ရွှေကဘလောက်တာမို့ရှိမထင်တော့ဟုတ်ကဲ့ဟုတ်တယ်နော်သူကအခွန်ပါတယ်အဆိုင်ကြီးတယ်နော် အခွန်ပါတဲ့ဆန်ကြီးတဲ့တို့ရန်ကုန်ဒီကလောကယောမေလောကယောမေဟင်ဒီဝါရွှေပန်းကိုင်းကြီးတို့သူစီရနာကထားလိုက်တော့ရွှေရတံမူကြည့်ပါလားအဲ့ဒီဒီပင်ကြီးနဲ့မျှနေမှာပဲဟုတ်နော်အဲ့ဒီဒီပင်ကြီးနဲ့မျှနေမှာပဲအဲ့ဒီဒီပင်လုံးကြီးတော့အဲ့ဒီဒီပင်ရွက်တီတော့ခက်တီတော့အဲ့လိုရှိဒီမှာဟုတ်နော် စေရနာစေရနာစေရနာကယူပြီးမှာဟုတ်နော်စေရနာကယူပြီးမှာဟင်သူနာဟုတ်ပုဂ္ဂိုလ်ကယူပြီးမှာမဟုတ်ဘူးသူတို့ကအကြောင်းခံနေအယူပြီးမှာကစေရနာဟုတ်ဟုတ်နော်အဲ့တော့စေရနာချက်ဖို့သိလို့ပါတာဟုတ်နော်စေရနာထက်ပြီးနောက်ကိုစေရနာတန်ရှင်းဖို့သိလို့ပါတာနော်စေရနာတန်ရှင်းမှာအကျိုးပေးကြအနောက်တာပြင်းရင်ခံစားရမှာပေါ့ စေနာမနာခြင်းတော့အကျိုးပေးကြတော့အနောက်တများစွာအခက်ခဲများစွာနဲ့ခံစားရမှာပေါ့ဟုတ်တော့အဲ့တော့စေနာပန့်ဖို့လိုအပ်သည်စေနာထက်ဖို့လိုအပ်သည်ဟုတ်ရဒုစာရာဆိုတာဟိုတပုရိတမူဝါဒ၅ချက်ဆိုတာတို့လည်းပြောခဲ့ပူပါတယ်ဟုတ်ရအဲ့ဒီမှာရှိတဲ့ထီဘာပုတ်ခပ်ပြီးလူတဲ့လူဟာစေနာမတန်ရှင်းဘူး ဘသူ့လူကဘယ်လောက်လူလိုက်တာငါကဘယ်လူဆိုတာအဲ့ဒါသူ့စေတနာသွားထိပါပုတ်ခတ်ဟုတ်နော်ဟုတ်နော်ဟင်သူများမဆူထားနဲ့ကိုယ်စေတနာကိုတော့မထိပါငါဘယ်တော့ငါလူတာနေသွားတာဒီတစ်ခါလို့ရင်အဲ့လောက်တဲ့ကိုတာအောင်လုပ်မယ်ဆိုရင်အရင်စေတနာကိုယ်စေတနာပြန်ဆော်ပါတာနာနာရှင်းတော့ဖြစ်ဘူးသလားမောချ ဟင်ဟင်ငါဘယ်တော့မှလူလာတာ အားမရဘူးပေါ့ဒီတစ်ခါကျရင်တော့ပြိနေကြီးသွားအရင်ကပွင့်ထားတဲ့ပုစိတနာပြန်စောပါတာထီပါတာတာရှင်းဘူးအရင်ကအရင်အရင်ခြေနေတဲ့အရင်စိတနာပေါ့အခုကပုစိတနာနဲ့အခုပဲလေးခြေနေချင်းမှမတူပဲနဲ့တူမလားဗျအဲ့ဒီခြေနေချင်းမှတူပဲနဲ့ဘာလို့သွားပြီးကိုကိုကူတော့မှပုတ်ခါရဘူးတဲ့အဲ့တော့စိတနာတမှုတိတ်လို့တယ် စေရနာထက်ဖို့သိလို့တယ်ဟုတ်တော့ဟင်တူဝါဒါလေးနဲ့ကိုအမြဲတည်ထားဟင်ရန်ကုန်ဒီကြွားတန်ကုန်လို့ကိုဒီစကားနှခုပြောအားဟင်ဟင်ဆိုင်မုံကြီးတောင်ကြီးသားကြီးတဲ့ထိုးလို့ဟင်ဟင်ဟင်ဆိုင်မုံကြီးတွေနဲ့အဲရွှေစလုံးကြီးတွေနဲ့လုံကြပါရဟင်ရန်ကုန်ကကြွားများဆုံးမှုပြောရတာဒီပါမှုမရှိရဘူး အဲ့တော့သူတို့ကတော့ဘုရားရှင်ရှိရာပဲအဲ့ဒါရွှေပေါင်းတိုင်းကြီးလို့အာယုံပြုလူထားပဲတကြီးသေးပါတခါသေးပါတို့လူခဏခဏလာပြီးမျက်နာလုံးမလိုအပ်ပါဘူးဒါတော့မျက်နာလာလုံးတဲ့ထင်တာဟင်ဟုတ်ပါဘူးဟင်ပြီးတော့ဟိုဘယ်သူကမှဥပဒေထုတ်ထားတယ်မသိပါဘူးဘုန်းကြီးစီလာတာပါမှ ဘယ်သူမှမဟုတ်ဘူးဒီထုတ်တာတော့အဲ့ဘုန်းကြီးစီလာဓာရီနဲ့ကိုလူကဘာလို့လာတာလဲသိတာပါဗျာအာမဖြစ်နိုင်ပါဘူးဗျာတို့တော့ဘုန်းကြီးလာမျက်နှာလုပ်တယ်ပဲထင်တာပဲဟင်ဟင်ဒီတိုင်းကြီးဝင်ရင်မကောင်းတာလို့ဘုသူကတော့အဲ့ဒါမျက်နှာလုပ်တယ်ကိုထင်တာဗျာဟင်ဟင်တဲ့ဟိုကတော့ဗျာသူပါသူပြီးတော့ ဖရာဟောဒီမှာပြုလို့လားဖရာသူကြောင့်သူနေတာလေဒီကတော်လေးကဖရာဟောသူဒီမှာပြုလို့လားဖရာမှဒီပဲနဲ့လေသူဒီနာနဲ့သူလုံးထားပဲလေဟင်ဘေးလေတို့လိုလေအမြဝီပြီးသက်သေးတွေကိုပါလို့လားတို့လိုလေအမြဝီပြီးသက်သေးတွေလည်းပါပါဦးမယ်တို့သာကိုကိုချင်းမဟာလို့ဟိုသက်သေးယူသိသက်သေးယူလုံးထားဟောသူပါပါဗျာ အဲ့ဒါလေးတွေပဲဒီအဲ့ဒီကုသိုလ်ကြောင့်ဒုဘုရားသာသနာကြောင့်ပုပ္ပရုခမထီတယ်လို့လာပါတယ်ပါဠိလိုပြောတာလေပုပ္ပရုခဆိုတာမှန်းပင်တပင်လူတဲ့လူပေါ့ဗျာပုပ္ပဆိုပန်းဘူးဒုက္ခကတိပင်းပန်းအဲ့ဒီပန်းပင်တပင်လူခဲ့ဘူးတဲ့ကုသိုလ်ကြောင့်ဒီမှာသူကရဟတမေလာရတာလေဟုတ်ကြ ပြီးတော့တို့ရန်ကုန်တောင်းနေကြရှိမှာပါနိဗ္ဗာန်မရမီစာကြောင်းပါသီလာစာကြောင်းပေါ့ဟင်စာကြောင်းလည်းပါအောင်မှာပါဗျာသူကလူနဲ့နတ်ကလွယ်လူဘယ်မှမရောက်ဘူးလို့ဆိုသွားတယ်တို့ပါတာကိုထေရီပါရန်တို့ထေရာပါရန်တို့ဆိုတာရှိပါလိမ့်တယ်ဒါတော့ရှင်ဘုရားတို့မှဒီမှာဟုတ်နော်ဟင် ထေရပါဒဆိုတာကဟိုမဟာတဝကတွေပေါ့ကိုလူဆောင်ရတာတွေသူတို့ဘာကြောင့်ရပါတယ်ဆိုတာကိုထုတ်ပြီးတော့ပြောသွားတာအဲ့ဒါကိုထေထေရပါဒလို့ခေါ်ပါတယ်အဲသူတို့ဘာကြောင့်ရပါတယ်ဆိုတာကိုပြောသွားတယ်အမျိုးသမီးတွေပြောသွားတာထေရပါဒမှာမဟာတဝကဒီရဲ့ဟိုဖွင့်ဖောက်ဝန်ခံချက်ပုံပေါ်လေဟုတ်နော်အပါရာဆိုတာအဲ့ဒါပြောတာလေအဲ့ဒီမှာဘုသူ့ ရိုးရိုးဟုတ်ဘူးနော်မဟာသာဝကဖြစ်တာနော်ပူပါဒုက္ခမထီပြပင်လေးတပင်တည်းရဲ့ဟင်ဒီတို့လူများလို့လားဗျာတို့လူခဏခဏခေါ်ဖို့လူလားဗျာဟင်ဟင်အဲဘာလို့မျိုးစုံနဲ့ခဏခဏစထပြူတာမလူပါသူတို့ဟင်မျိုးစုံလို့ထပြူတာမဟုတ်ဘူးလား အမှန်နဲ့လည်းဟုတ်တယ်ဒီတယောက်တည်းမန္တန်ဒီမှာပါခဲ့ကြတာမမဟုတ်ပါဘူးမျိုးဆောင်တို့ဟိုထထပြိုးနေတာနဲ့တူပါတယ်ဒါတွေဟင်ချုံဖူးချုံဖူးမလုပ်တော့မလုပ်တော့ဘူးဗျဟင်တခါတော့လူရင်ပြီးတာပဲဒီတနာထဖို့ပဲလူဟုတ်နော်ပြီးတော့တရားကလည်းတခါနာရင်ပြီးပါတယ်လုတ်ဖို့ပဲလူပါတယ်ဟုတ်ဗျ ကြိုးစားကြပမ်းပါကြိုးစားကြည့်ပြီးကျင်တာဟုတ်ဗျာကြိုးစားပြီးကြည့်တဲ့တို့ဒီလာတာတဲ့ကိုယ်အိမ်မှာတဏှာကြီးလောက်အားထုတ်လိုက်ဒီလာတာတဲ့တန်ဖိုးကြီးနော်ဒီလာတာတဲ့တန်ဖိုးကြီးဟုတ်နော်တို့ဒီလာတာကပုဂ္ဂူလာတာဟိုမှညာနဲ့လာတာ ပုဂ္ဂိုလ်လာတာနဲ့ညာလာတာဘယ်ဟာကတမိုးကြည့်မဲ့တင်တော့အဲ့ဒါပဲဗျာဟုတ်တော့အထုပ်သားမှာဖြစ်နိုင်ရင်တဏှာကြီးကနေ7မိနစ်တို့ကိုရောကြီးဒီလောက်ပဲဟောပင်မအောင်ဟောရတာဆိုကုသနာသည်ဟင်မနေ့ကလည်းပါလာကျင်းပြီးကြရရက်ဒီကလည်းရက်ဒီဘူချာပေါက်ပြီးလည်းမနေဘူးဗျဟုတ်ဗျာချာပေါက်ပြီးလည်းပါသေးတာဗျ ဟင်ဟင်ဒုက္ခဒုပိဒာလေးသူပြီးကြိတ်ပြီးတာဘယ်ဟိုကကြည်ဒီက6ကြည်တယ်ပြီးတော့လာတာပဲဗျဒါပေါ့ဒီရောဘူးဟင်ဒိုးလည်းပေပေပန်းပန်းနဲ့မောခါဟောပြီးတော့ဒိုးလည်းသွားနေရတာနားနေရတာမဟုတ်ဘူးဟင်ဒုပိဒာတွေလည်းအဲဒုက္ခသွားနေရင်နောက်ကလိုက်ရမှာထိုင်းမနေကြသားပါနေ သူရှိတာပေါ်နေနောက်ကလိုက်သားမှာနော်ဟင်ဟင်သူရှိတာသွားနေကြတာပဲဟင်တို့ကြောင့်ငါတို့သူပြီးပါတယ်တို့ပါတို့ခဏသွားနေတာခဲခဏတို့မျက်စိအောင်မဟုတ်ဘူးလားကျမဗျာတိတ်ချင်းကိုမရှိတာမဲ့ဘူးတို့ဘူးပဲငါမိတ်ဘူးกว่าလို့မပြောရုံတမယ်ပဲပါပြောတော့တို့တို့သူခိုးသိချင်တာနေမှာပေါ့ မင်းမရှိရင်ငါကပြင်းတာငါဒီတဘာတဲ့ကြရင်အိပ်ပျော်အိပ်ပျော်သွားလို့ငါကငါနဲ့လာအာထုတ်กว่าဟင်အာထုတ်မိပါအဲ့ဒါတော့သူကတော့ဟွာပေါ့ဗျာဟိုအခန်းထဲဝင်သွားလိုက်ငါမနေခင်မိတယ်တောင်းနေတိုင်းတိုင်းတိုင်းတိုင်းထွက်လာလိုက်လည်းထိုင်မောထိုင်လိုက်ခုချင်းင်းကလည်းကြားတာတိုင်းတိုင်းနဲ့ တော်နေဝင်သွားလားတော်နေထွက်လာလိုက်တယ်တို့ဘာတော့ဘုရားရှိခိုးရညောင်းရင်လမ်းလျှောက်တာပါအဲလိုဆိုပြီးသူလည်းတညာလိုပဲတို့လည်းတညာလိုပဲဘယ်မှကိစ္စမရှိရင်အာယုံတုံးပြီး9နာရီဟိုဘက်မှာခဏလေးမှီးပါလေလို့သူဝန်ခံသွားတယ်ဘယ်မှကိစ္စမရှိရင်နော်ဟင်ဘယ်မှကိစ္စရှိရင်မအိပ်ဘူးပြောတာလည်းသူလူပေါ့ ဟုတ်နော်ဘယ်မှကိစ္စမရှိရင်ဆိုဘယ်မှကိစ္စရှိရင်တော့မအိပ်ဘူးဒေါ်လာနဲ့တူတူပေါ့ဟုတ်ကလားဟုတ်နော်ဟင်သူတို့တွေမှာဟိုသူတို့လုပ်နေသူတို့လုပ်နေကြလားဟင်ဟင်အဲတော့ပြီးတော့ကြောင်းတကားတော့ဒီမလားမသိပါဘူးအဲတို့ကတော့တူနေလို့သိကြရတာကိုတခါတလေအိရတဲ့ဖြားနေတဲ့အာယုံသွန်းအဲထွက်ပြီးမကုန်ပြီးနိုင်ဘူး ဒီသူနမရာဝင်ကြီးမှာဟိုဖြားနေတာဘာဖြစ်လို့တော့ညကခကြီးသွားတာလေသိမ့်တိုက်လေသိမ့်ပြီးခဲ့လို့တဲ့သူကတော့ဒီမှာအိတ်နေတာသူကတော့ဒီမှာအိတ်နေတာတို့လိုပဲတိုင်းတိုင်းတိုင်းတိုင်းနဲ့ဝင်လိုက်ဆွဲလိုက်နေပဲအဲ့ဒါမှနဲ့ငါးနိုင်အာရုံကြတော့ဖြားလို့တယ်ဗျဆုံးကောင်ဆုံးထွက်မစားဘူးအဲ့ဒါနှမဖြစ်သူကတကားဖွင့်ဝင်ကြည့်ပြီးတော့ဟင်ငါဖြားလို့ဘာဖြစ်လို့ဆိုတော့ ညကခရီးသွားတာ၄ဘိန်းတိုက်လို့စိတ်၄ဘိန်းတိုက်တာကိုလာဖြားတာပေါ့ဟင်ဟင်တိုက်တာစိတ်၄ဘိန်းတိုက်တာဟင်သူနေဟိုဟာဟိုမော်လမြိုင်ဟိုဘာလားဗျာထက်ခဏအဲအဲအဲထက်ခဏလေးကသွားကြတာအဲတော့အသွားသွားရင်းနဲ့ဘေးကြိုက်ကိုပြတယ်အဲ့ဒီနေရာတွေသူသွားကြတာပေါ့ ဆရာကလေးကလည်းတလုံးနဲ့ကွာမိကလည်းတဟူဟူနဲ့ကွာသူလည်းလုံးမငယ်ဘူးတဲ့အဲသူတို့သွားတဲ့နေရာတွေလေမနာကြဘူးရှိရပုဂ္ဂိုလ်တာဝန်ခံရရင်ဘူမနာမှာပေါ့နော်တာဝန်နဲ့လှုပ်လို့ရင်ဘူမနာမှာပေါ့ဟင်တို့ကနားယုံတို့အိတ်ကိုနေတာသူနားယုံနေမလားအိတ်ကိုနေတာအိတ် ဟုတ်ပါမလားအရှင်ဘုရားကဘယ်ကကြွတာလဲဘုံရမန္တလေးအာညာဘုံကများပါလာတာလားလို့ဟင်ဟင်ညာဘုံကများပါလာတာလားလို့အေးဟိုကတောင်ကနေကခကြီးသွားနေတာရှေ့ကနားရတာမဟုတ်ဘူးတို့ဟာတွေကနားယုံနေမဟုတ်ဘူးခွေးကိုအိတ်နေတာဟုတ်နော်ဘယ်နဲ့ ဘာလို့ကြီးရတော့ဘက်တဲ့ကိုကလာဟင်ဒီတို့ကခွေအိတ်နေတာဗျာမအိတ်နေတို့ဝေဘူးဆရာတော်ဘုရားကြီးတော့အမြဲတမ်းပြောခဲ့ပြူတာပဲဟင်သံဃာဆက်ဆက်အိတ်လာခဲ့ကြတာဗျာခုချိန်ထိမနှိုးကြသေးဘူးလားဟုတ်နော်ဟင်ဘဝဆက်ဆက်သံဃာဆက်ဆက်အိတ်လာကြတာနဲ့လားမှလို့ဟုတ်ဗျာ ပြီးတော့ဆရာတော်ဘုရားကြီးပြောသေးတယ်အိတ်လို့မဝတာတဲ့မအိတ်ရင်ဝသွားလိမ့်မယ်ဟုတ်ဗျာအိတ်ရင်မဝတာအိတ်လို့မဝတာတဲ့ဗျာမအိတ်ရင်အိတ်ကြီးဝတယ်ဗျာဘယ်နေလို့နေနေပါမလားတို့ကျူးသားပါမယ်အေးဟုတ်လားဟိုသူသူတို့ဘာလာသိပ္ပန်းကြီးရလဲလုပ်ပြီးတယ်သိပ္ပန်းမဟုတ်သူကတော့သိပ္ပန်းကြီးရောပါပဲဟင် လူတယောက်6နိုင်အိမ်မှာလာဖမ်းတာတဲ့တစ်ဖက်ကလေဟေးတို့ဒီဘက်ကသူတော်ကောင်းကြီးများပဲဝင်ဝင်လို့ပဲကြတော့မအိမ်မှာအိမ်ကြီးဝါလာတဲ့မအိမ်မှာလာဖမ်းတာတဲ့ဟင်ဟုတ်နော်စိတ်ပန်းကဘယ်လိုလဲတို့6နိုင်အိမ်မှာလာဖမ်းတာတဲ့ဟောတို့ဒီဘက်ကမအိမ်မှာလာဖမ်းတာတဲ့ဘာပြောတာဘာခွာတာတို့ ဘာကွာတာလဲဆန့်ကျင်တာကွာပါတယ်ဆိုဆန့်ကျင်ပဲပြောပြမိတယ်ဘာကွာတာတော့မေးတာပေါ့ဟင်မေးတာပါဘာထုတ်လို့ပါစိတ်စိတ်ကသူ့ဟင်အဲရှင်ဖျားလည်းအမှန်မပြီးဘူးဘသူမှအမှန်မပြီးဘူးကိုဟာကိုမှယူတော့မယ်ဟုတ်နော်ဟင်လူတွေက ကိုကိုနဲ့ကိုစိတ်အလုံးမလုံးဘူးသူများစိတ်နဲ့လုံးလုံးတာသူများနဲ့ပေါင်းလုံးတာနော်ကိုပီစီထုတ်တယ်ဆိုရင်ကိုပီစီနဲ့ပေါင်းရတာကိုစိတ်ဟုတ်လို့လားကိုပီစီနဲ့ပေါင်းရတာဘုံပီစီစိတ်ဟုတ်နော်သူများစိတ်နဲ့လုံးလုံးတာကိုစိတ်နဲ့လုံးလုံးတာမဟုတ်ဘူးသူများစိတ်နဲ့လုံးလုံးတော့ကိုစိတ်တိုင်းရမှာဖြစ်ဘူး အာမရတာလည်းပါတယ်အာရတာလည်းပါတယ်ဟုတ်ဗျာဟင်ပြီးတော့သူများသိနဲ့သူများပစ္စည်းကိုကိုယ်ပဲဖြစ်အောင်လုပ်တဲ့အတွက်ဘာလို့ရရအာရတဲ့တင်းတင်းလေးဆိုတော့ကြည့်ပါမလားကြည့်ပါဘူးဟင်ဒီဟိုအနောက်ကိုလမ်းမေးကြည့်ပါဟိုဘာလို့မီလီယံနာတို့ဘီလီယံနာတို့ဟင်းခုထရီယာနေတောင်ဖြစ်ကုန်ပြီထင်တယ်အားရလို့လားမရဘူးမရဘူး ကိုရေနံလေးတိုင်းသွားမေးကြည့်ပါလားဟင်ဟင်ကိုရေနံလေးတိုင်းကဟောသူတို့မီလီယံလားဘီလီယံလားတွေပဲမဟုတ်ဘူးလားတနေ့စီပေါင်းဘလောက်ထွက်တာလေဒီစီပေါင်းဝေယူဘလောက်နဲ့ထွက်တာသူတို့ကအားရလို့လားမရပါဘူးအားရဘူးအားမရတော့တော့ကတော့ကကလည်းဒေါ်လာကြီးတော့လိုက်တယ်နော်တောကနဲ့လောဘအမြဲတမ်းတို့ဖနှောင်းနေလိုက်တယ်တို့လို့လို့တာ လွတ်လွတ်လပ်လပ်မဟုတ်ဘူးဟင်လောဘတစ်ဖက်ဒေါကတစ်ဖက်အဲ့ဒါတော့ကဖနှောင်းလိုက်နေနေတယ်အဲ့ဒီကနေသူသွားပြီးလှုပ်လှုပ်နေရတယ်ဟုတ်နော်ဟုတ်နော်အဲ့တော့ပင်မမှာပေါ့ဗျာနော်ပြီးတော့လေအဲရန်ကုန်ဆိုရင်တော့ဗိမုံနဲ့ပြောပါရမှာပေါ့ဗိမုံကဟိုတို့မိတစ်ဖက်နဲ့နှစ်ထပ်နဲ့လောရတာတဲ့နော်တထလားနှစ်ထလားနှစ်ထပါမိနှစ်ထနဲ့နော် သူ့ညာကြတော့ချက်ကြီးအောင်ကြီးလို့ခေါ်တာသူတို့ရအောင်ကြတော့ဘိန်မို့တို့မှလည်းဘိန်မို့မေးပြအပြင်ကလည်းနေဘူးမဆောင်ဘိုးရွာမဆောင်ဟင်အပူအပူကလည်းဘလောက်အပြင်ပူကလည်းဘလောက်များမယ်ထင်တော့အတွင်းပူကတော့လောဘဒီတော့ကာတွေလောဘတော့ကနောက်မှသူရဲ့အုပ်စုဘုံပါမှာပေါ့ဗျအဲ့ဒါနဲ့တိုက်ပြီးလှုပ်ထားတာ ကိုယ်ကိုယ်နဲ့ကိုယ်စီကိုယ်နိုင်တဲ့လောက်တင်လုပ်ခွင့်မရတဲ့အတွက်နိုးမှာပေါ့နိုးနာဟုတ်နော်နိုးနာပေါ့အဲ့တော့ကိုယ်ကလည်းပန်းစိတ်ကလည်းနွမ်းမီပါလို့တော့ထိနာမိတာပုံလေးဖြစ်တော့အိပ်ပေးရရဟုတ်နော်အိပ်ပေးရမအိပ်ခင်ကိုသေချာကြည့်ပါ လောဘနဲ့ဒေါကဝင်တဲ့အတွက်ဝင်လေထွက်လေပြီးတို့ဒီလောက်ကနေပြန်ပြီးတော့ဝင်ထွက်လို့ရတယ်ချက်တိုင်းဒီမရောက်ဘူးနော်နော်ချက်တိုင်းဒီတို့ဝင်လေထွက်လေပုံမှန်မသွားနိုင်ဘူးနေကင်းလောဘရှိနေတဲ့အချိန်ဒေါကရှိနေတဲ့အချိန်ကြည့်ပါဘဝင်တွေကမြင့်တင်သလောက်ဒီကတို့အောက်ကလူကပေါ်ကိုထောင်တက်နေတာလေအောက်လီဝေးတော့ဖိထားတဲ့အတွက်တို့စာတော်တော့တွန်းကန်လေးပေါ့ဗျာ တွန်းကန်လေးကကွင်းတဝက်ဖိထားတဲ့အတွက်တို့ဒီကလှုပ်ရှားလေသည်အောက်ထိမဆင်းနိုင်ဘူးအဲ့တော့ရှိရှိသမျှအပူအပူခန္ဓာကိုယ်ရဲ့အောက်နေမှာခန္ဓာကိုယ်ထဲမှာသူ့မှာလည်းသူ့ကိုယ်တော်နဲ့သူပေါ့ဗျာဂျိုးတွင်ချင်းပီတိသူကသွားတာအကျော်ရီအားနေတစ်ဆင့်လေအဲ့နောက်ထိအဲ့တော့တို့ကဟင်ဘယ်လိုအေးကိုလားအပူကိုလားဟင် ဒါများသူတို့ရိုးရန်ကုန်ကမှဲ့ပြီးအေးကူပဲနာမည်ကြတော့ဘယ်လိုလဲဟင်လုံနေတာကြီးอ่ะဟုတ်ကလားဟင်ဟုတ်နော်အဲ့ဒါကြီးအိတ်လိုက်အိတ်တယ်ဆိုတဲ့ကတောကရှိရင်မအိတ်နဲ့တောကရှိရင်တွေးဝင်နေမှာအိတ်ဖြစ်လို့လားအိတ်နိုင်ဘူးနောက်ဆုံးတောကကိုချပြလိုက်မှာအိတ်ဖြစ်တယ် သုံးတော့တောကချအိပ်ရောတော့နှာခေါင်းနဲ့နာသီးနဲ့ချက်တိုင်ချက်တိုင်နဲ့နာသီးကိုသူကပုံမှန်သွားနိုင်တယ်ဟင်သူတို့ခေတော်မသိဘူးပေါ့တို့တို့ငါတော့ညာကုန်ကမြူဒီစီပဲကညကားသိမ့်မှရှင်းရတာဗျဟုတ်ဗျသူကဟိုလမ်းမတော်ဘုန်းကြီးနာမှာနေခဲ့ဘူးလို့ပြီးတာဟင်ညကုန်စင်နိုင်ကြုံမှာ တာရှင်းမှအဲတာရှင်းတပြည့်လဲရတာတို့ဘာလို့လုပ်ရတာလေဟုတ်နော်ဟုတ်နော်ဟင်အဲ့ဒီတိုင်းနေတာတဏီကိုပင်ပန်းထားတော့ခန္ဓာကိုယ်ထဲမှာအပူကအပုတ်ကအသာအိတ်ထဲမှာအပြေးအောင်နေတာဟုတ်နော်အောင်နေတာအဲ့ဒါကိုဝင်ဒီကဟိုလေကောင်းလေသားကိုယူပြီးတော့တန်ရှင်းလုပ်ပြရတယ်ထွက်လေကလေသိုးလေပုတ်ကိုထုတ်ပြပေးရတယ်ဟင် ဟင်ဟင်လေသူလေဖို့မှန်တယ်ဗျအိုးဝန်းထဲမှာပူပုတ်နေတာဒီပေါ်ဗျာစာထားတော့ပုံစာရောဘာရောစာအိမ်ထဲမှာအပူလောင်ထားတဲ့အတွက်လေဝင်လေထွက်လေနဲ့တနေ့ကိုဟိုရှူရှိုက်ပြီးထုံထားတဲ့အတွက်လေဟုတ်ဗျာထွက်လေကြတော့အပူပုတ်ထွက်ပြရတာဝင်လေကြတော့ဒီခေါင်းလေသာအဲရှိုက်ဝင်ပြီးတော့ခန္ဓာအိမ်ကိုအေးအောင်လုပ်ပြရတာအဲ့ဒီမှာဝင်လေကြောင့်ခန္ဓာအိမ်နဲ့အေးလာမယ် ထွက်လေကြောင့်အပူပုံလဲကုန်လာမယ်ကုန်တဲ့နေရာထာလို့တာပဲလမ်းလမ်းဆန်းဆန်းပဲဟုတ်နော်လမ်းလမ်းဆန်းဆန်းပဲလို့တာမှတကယ်လို့အပူပုံမကုန်ခြင်းတယောက်ယောက်ကနှိုးလို့ဟုတ်နော်အပန်းတစ်ခုဟိုကြားလို့လန့်လို့လို့ရှင်အဲ့ဒီပုဂ္ဂိုလ်ကြီးပါခေါင်းကိုက်နိုင်ပါလိမ့်မယ်ခေါင်းအုံးနေပါလိမ့်မယ်အပူပုံကုန်နေဘူးလေဟင် အဲ့တော့အိတ်လို့အာရှိတာလားအပူပုတ်ကုန်လို့အာရှိတာဟုတ်တယ်လားအိတ်လိုက်မှအာရှိတာဆိုအဲတကယ်လို့သာတို့နေအလုံးလို့ရင်လေပဲအဲ့ဒီတိုင်းလေးသာခုနလောဘဒေါကဟိုဘေးမပါပဲနဲ့ပေါ့ကိုယ်ပိုင်စိတ်ကလေးနဲ့ဆိုရင်ဝင်လေထွက်လေပုံမှန်ရှူရှိုက်ပြီးလုပ်နေရင်ကိုယ်ခန္ဓာကိုယ်တာရှင်းရင်မဖြစ်နိုင်ဘူးလားဟင် ဟွာလာကိုတို့ကလည်းပြောရင်တော့ရောက်ဖြန့်စနစ်ဟင်အဘူဘောအောင်ခွင့်မပေးတော့ဘူးလေရောက်ဖြန့်စနစ်လုပ်ပြလိုက်မှာပေါ့ဟင်အဲ့လိုဆိုအိတ်ဖို့တောင်းလို့သေးလို့လားသူတို့နဲ့တို့နဲ့အဲ့ဒါပဲကွာသူတို့နဲ့တို့နဲ့ကွာတာအဲ့ဒါပဲဟုတ်တယ်မဟုတ်ဘူးဟင်အရှင်ဘုရားဟောခြင်းပြီအရှင်ဘုရားရှင်ပြောမှာဟင် ဟင်ဟင်အရှင်ဘုရားကျင်းနေဆိုရင်တော့အပုပ်ဆောင်အပုပ်ဆောင်ကိုတော်ကြီးပြောပါဟင်ဟင်ဟုတ်တယ်နော်နဲ့သူတော်ကောင်းပြီမိတ်ဘူးဆိုတာမိတ်ဖက်နဲ့လို့လို့ဘာဖြစ်လို့လို့တန်ဖိုးကြီးလုံးလို့တို့ဘဝနဲ့တို့အချိန်ဘဝနဲ့တန်ဖိုးကြီးတယ်အချိန်နဲ့တန်ဖိုးကြီးတယ်နော်ဟုတ်နော်ဒီနေ့ဘာလဲ ဘာအင်္ဂါဘာတယ်နဲ့မဟုတ်ဘူးလားဘာသံဒီနေ့17ရက်တည်း15ရက်15ရက်ဆယ်ကူပါ17ရက်ဟာအလိုဘူရီနဲ့ပမာရီနဲ့ဟာဘူရီနဲ့ပမာရီနဲ့ဟာဘူရီနဲ့ပမာရီနဲ့ဟာဘူရီနဲ့ပမာရီနဲ့ဟာသူတို့ဘောခွဲရီဘောခွဲရီဘောဘူရီဘူရီဘောခွဲရီဘောခွဲရီအေးတို့ကပမာတို့ကပမာတို့ကပမာ သူကဗမာဟင်ဟင်ဆက်ပြလက်ပြရပါဗျာအာကုမတူတို့မညာမူပေးထားတဲ့ရဲ့ကူက7ရက်နဲ့12ရက်ဆိုပေးထားတာမနစ်မမနစ်ကတော့ဒါစီပြမနာနဲ့ရောမှာဆိုလို့ရောရင်ဆောင်မှာမဟုတ်ဘူးကိုယ်လည်းဟိုဒါစီတို့ပြမနာတို့ဟိုမှာနေကြီးဟိုအိမ်သွားကြအောင်ဟိုဘက်ကတိပိလေးပဲအိမ်သွားကြရတာပဲ အဲဒုဆောက်ထားတာတာလည်းတို့ညီညီနဲ့ပြီးဆောက်ထားတာပဲဒီတတ်နိုင်မှုကြာလာတော့ဟုတ်ဗျာဟင်ဟုတ်ဗျာဒီအဲ့တော့ဆက်တည့်ရဲ့နေ့အခုဘယ်လာကြီးဘလို့တို့တို့ဘာဘုနာကြီးပြောပါလို့သုံးနာသင်လာတာဘုနာဘုနာဘုနာဘုနာအဲ့တော့92ခုနှစ် တပေါင်းလာပန်း17ရက်ဟုတ်နော်9နာရီချိန်တော့တစ်စက္ကန့်မှရှိတာ။ရန်ယူကြည့်ခုယူကြည့်အချိန်တန်ဖို့ပြောတာလေ။ရန်ယူကြည့်ပါ။နော်17ရက်ဟွာပေါ့လေ။ဟို92ခုနှစ်နော်တပေါင်းလာပန်း17ရက်နေ့မနေ့9နာရီချိန်ကိုပြန်ယူကြည့်ပါ။ တစ်စက္ကန့်နဲ့အချိန်ဘယ်လောက်တန်ဖို့ကြည့်လို့အချိန်ဘယ်လောက်တန်ဖို့ကြည့်လို့ချိန်တန်ဖို့ချိန်တန်ဖို့တို့အဲ့ဒါလကားလုပ်ကြည့်နေတာဟုတ်နော်သူတော်ကောင်းကြီးတွေကလကားမလို့ပြီးတော့ဝေဘူးဆရာတော်ဘုရားကြီးကအဲတို့ပြောသွားသေးတယ်တို့ကတို့ကူတို့ပိုးစာတော့တာပြည့်မခံရဘူးကွယ်တို့ကူတို့ကူအကုန်တုံးချသွားမှာ ဒုက္ခတွေကတော့ဘာအတွက်ချမ်းသာမိသာမိသာမိသာပရိုလေးသာဘာသာတော့ဟင်ဟာမိသားတွေလားတော့အဲဝေဘူးဆရာတော်ကပြောသွားဘူးတဲ့တို့ကဘိုးသားလောက်သာမထမ်းရင်ပူးတဲ့တို့တို့တို့အကုန်ကိုအုံချပွားတို့ကအဲ့လိုအုံချလို့လားနော်သူတို့ကမအိမ်ပဲမအိမ်မနေပဲလေ ဘာဖြစ်လို့တို့အချိန်နဲ့အရွယ်ကတရားနဲ့သွားတာအဲ့တော့တို့ရန်ကုန်တရားဓမ္မတွေပေါ့82ခုနှစ်ဟုတ်နော်တပေါင်းလာက17ရက်နေ့9နာရီကအရွယ်ကိုပြန်ယူတာဟုတ်ကလားဟိပြန်ယူပိုက်ဆံပူပေးမယ်ဗျာဟုတ်ဗျာ ပိုက်ဆံတနိုင်တာပဲပို့ပေးရဟင်ရပါဘယ်လိုနည်းနဲ့မှရရနော်မရတာမှဘယ်လိုနည်းနဲ့မှမရတာဟင်ငွေကမှဒီတပုတ်တို့ပါလားဗျာ900တာတအုပ်ပြောင်းရင်900တာစာထုတ်ပြီးလို့ရပါတယ်အချိန်နဲ့အရွယ်ကစာထုတ်ပြီးလို့ရပါတကယ်လို့တပေါင်းလာတာ7ရက် 9နာရီကိုလူကျင်တပဆိုရင်ခုနှစ်ပြောင်းတော့မယ်နော်83မှာရတော့82ကတော့ဘယ်တော့မှရတော့ဘူးခုနှစ်ပြောင်းရတော့မှာနော်ဟုတ်နော်တစ်ချိန်လေးတစ်စက္ကန့်လေးပါအဲတော့အရွယ်ကဘာလို့ဒီလောက်တန်ဖိုးကြီးသလိုလူကျင်တာတို့အကုန်ရတယ်လူကျင်တာယူနိုင်ခွင့်လူပဲရှိတယ်ဘယ်မှမှမရှိဘူးဟုတ်နော် လိုချင်တာယူနိုင်ခွင့်ပြောတာလေတတိဆံတို့လူကောင်းမှုလုပ်နိုင်လို့လားလုံနိုင်မှုနေနေတာကလုံရခေါင်းမှန်းကိုမသိတာတည်းဟင်လုံရခေါင်းမှန်းကိုမသိတာတည်းဆံကဟုတ်တော့ဟင်အဲ့တော့ဆင်ကြီးဒုနာမလာဆင်ကြီးတွေအဲလုပ်ပါဗျာ ဟင်တူဒီမိုင်းရှင်ကအဲဒီသာသနာအတွက်ဘာဆွဲပြီးပါညာဆွဲပြီးပါအခမဲ့ဆွဲပြီးသွားတာပဲသို့တော်သင်ဦးစီးကခိုင်းလို့သာဆွဲတင်လာတာသူစေတနာမပါဘူးနော်ပါပါမလားရနိုင်ဘူးအခွင့်အရေးပါရှိရပါရရှိသင်ဦးစီးနဲ့သူစေမိုင်းရှင်မရတာဟုတ်နော်သူတော့ဘာမှမရတာပါမယ်လေဒါဟိုသာသနာဝေယဝိသလုံးနေတဲ့တိရိစ္ဆာန်ကိုပြောတာပါ ဟုတ်ဗျာသာသနာဝေယဝိသမလုပ်တဲ့တာမန်တိရိစ္ဆာန်ကအိမ်မယ်သားမယ်ပြောပါမယ်ဒါလို့တရားနဲ့ပြီးပြီတဘောလုံးဒါနဲ့ပြီးတာထင်တယ်ကြိုင်ရင်လိုက်မယ်မကြိုင်ရင်တိုက်ခိုက်မယ်မသိရင်မသိလိုက်ခါသာနေမယ်ဒါနဲ့ပြီးသွားတာဒါနဲ့ပဲချိန်ကုန်သွားတာဟင်အဲ့တော့သူတို့ဘဝတွေကဘဝပုတ်တည်တို့လူဘဝခေါင်းမဟုတ်ဘူးအဲ့တော့သူတို့ရဲ့အချိန်နဲ့သူတို့ရွယ်လဲတို့လူရွှေချိန်မဟုတ်ဘူးဟုတ်တော့ တို့လူရွှေချိန်မဟုတ်ဘူးတို့ကရွှေချိန်မို့ဟုတ်နော်တိတ်ခံနေဘာမှလုပ်ခွင့်မရဘူးပြိတ္တာကြတော့ဟောရဘူးနော်ငရဲရောက်တော့ဘာမှရနိုင်သူတို့မှာအချိန်ဘုတ်အရွယ်ဘုတ်တည်တည်မယ်ဟုတ်နော်သူတို့အချိန်ကြီးကလည်းအပုတ်ကြီးတယ်ပဲသူတို့ရွယ်တွေကလည်းအပုတ်ပြီးနဲ့သွားတော့တာဘာမှသူတို့မရှိဘူးဟုတ်နော်ဟေး နာဒီတို့တွေပြန်ကောင်းတယ်တို့လိုသွေးပြီးကြည်လေးတလေးအပြစ်မရှိဘူးလို့ဆိုပါတယ်ဟင်တို့ကတော့တခါတလေအဲသွေးရပြစ်ချင်းပြစ်ပြီးမှာတခါတလေကျင်းရင်ကျင်းနေမှာလေတခါတလေပြစ်ချင်းပြစ်ပြီးမှာတခါတလေနောက်ဆင်နောက်နေမှာတခါတလေဘူးချင်းဘူးနေမှာဟုတ်သူတို့နာမှာတို့လိုသွေးမှာမဟုတ်ပဲတို့လိုပြီးကြည်မှာမဟုတ်ပဲဟင်တို့လိုလေတို့တလေးတို့မှာမရှိပဲလေသူတို့ကဥပါဒါရုပ်ကိုညာကောင်းပါတယ် သို့သောပြီးပြီးတို့လိုကြည့်နိုင်တဲ့ယုံမရှိတဲ့အတွက်အစင်မတက်နိုင်ဘူးပါရဆိုတာဒီကအရှိန်ပါရင်ပါသွားပေါ့ကိုကြမှာတော့မရနိုင်ဘူးလေဒီကအချိန်ကပါသွားရင်တော့ရနိုင်ပါလေဒီကအချိန်ကပါမသွားရင်တော့ရနိုင်ဘူးဟုတ်နော်အဲ့တော့နတ်ဘဝရောက်တော့ဟောတို့တိုးတက်အောင်လုပ်နိုင်လို့လားလုပ်နိုင်ပါဘူးလုပ်နိုင်တော့နော်ဟုတ်နော်လုပ်နိုင်တယ်အဲ့တော့တို့ဒီများက လိုချင်တာပုံရအထက်တက်ခြင်းသလားဒီကတက်တယ်ဒိဋ္ဌံကနေဒီကိုထက်ပုံတက်နိုင်တယ်ဒိဋ္ဌံကနတ်ဖြစ်ဖို့နေပါတယ်ဓမ္မဖြစ်ဖို့နေပါတယ်အရိယာဖြစ်ဖို့နေပါတယ်နိဗ္ဗာန်ထိနေပါတယ်ဒိဋ္ဌံနိဗ္ဗာန်ရောက်တာကြားဘူးလို့လားဟုတ်ပါဘူးဟုတ်ပါဘူးကြည့်ဘူးသူတက်နိုင်တယ်အောက်မှာလည်းပဲသူတို့ကကြိုက်ကြိုက်တယ်လို့လိုက်ပါတယ်ခိုက်ပါတယ်တိုက်ပါတယ်သို့တော့တို့လူတိလို့လောက်ထားမှာ တို့ကသိရတာနဲ့လုပ်တာဒါလို့မကောင်းဘူးသိတာပဲသူ့ဘာသာပြီးပြီးဟိုတို့ဘာလားဟိသုံးမထားတာတွေလေကြားနေကြတာအကုန်သိနေကြတာပဲတို့ကသိသိချင်းနဲ့လုပ်တာသူတို့ကမသိလို့လုပ်တာဟုတ်တော့အဲသူတို့မှမသိလို့လုပ်တဲ့အတွက်သေရင်လာမပါလို့အဲနွားသေးတုံငရဲ့ဒီရောက်သွားတာမရှိဘူးလားကြားသေးတုံငရဲ့ဒီရောက်သွားတာနည်းသေးလားရှိဘူးလားရောက်ခရာကြီးဘယ်ကရောက်မှထင်တော့ လူပြည်ကမပြောပါနဲ့ရောက်ဖရာကြီးရန်ကုန်ကရောက်တယ်ဘူးဟုတ်ရောက်ဖရာကြီးဘယ်ကပို့ရောက်မထင်တော့ဟုတ်ကလားရောက်ဖရာကြီးရန်ကုန်ကရောက်ပါတခြားကရောက်ပါမဟုတ်ဘူးဟင်ဟင်ရန်ကုန်ရှုပ်ဆုံးမဟုတ်ဘူးလားဟင်ရန်ကုန်ရှုပ်ဆုံးဘူးလားကြောက်တယ်ဟင်ဟင်ဟင် အဲနေပြည်တော်နဲ့ရန်ကုန်နဲ့ဆက်မိအောင်ကိုရှစ်လမ်းဘွားကြီးနဲ့ကိုလှုပ်ထားတာလေးနာရီကိုသုံးနာရီခွဲနဲ့ကိုရောက်အောင်မောင်းနိုင်တဲ့ဟုတ်ဗျာဟုတ်ပါဟင်ဟင်ဟင်ရန်ကုန်ရုပ်ကိုဟင်ဟင်ဟိုကနေပြည်တော်ကခုမှအသေးကလို့ဌာနဝဲပေါ်ဗျာတောင်ကုန်က ပင်ရင်ပင်ရင်အရှုံးပင်ရင်ရှုံးပင်ရင်ပါပါတော့ရဘူးကဟုတ်ကလားအရှုံးပင်ရင်ဟင်ဟင်ဆဲတော့ရောက်စီရရှိအောင်လေတို့ကအောင်ပါအဲ့တော့ခွေကြီးကတော့တို့ဒီမှာအထက်သွားဖို့ခွေကြီးရှိတယ်တို့ရှိတယ်အောက်သွားဖို့ခွေကြီးတို့ရှိတယ်တို့ပဲခွေကြီးယူကြပါတော့ထက်သွားအခုဟိုဘယ်သွားဖို့စုနေတော့ ဟေးဟင်ဒီဒီဘလောက်ဆိုလို့လို့နေနေနေနေသွားတယ်နေဘလောက်ဆိုလို့ကနေမေးရမှာဟင်အဲစူးပါတယ်နဲ့နေမလုံးနဲ့လေခိုးက24လိုက်ရဲနေမောဟကလည်း24လိုက်မဟုတ်ဘူးလားအတွေးရှိသမျှအဲ့ဒီအတွေးထဲမှာလောဘဒေါသနဲ့ပါမောဟကလည်းတွေးပြီးနေတယ်တောကကချက်ကောင်းကြည့်ပြီးတော့ကြိုက်ရင်သူဝင်လိုက်တာပဲမကြိုက်ဒေါသကဝင်လိုက်တာပဲလေဟင် မောဟကတော့အမြဲတမ်းတွေးပြီးနေတာလေအဲ့ဒါကိုပဲတို့ဥဒိတမောဟပြောတာပဲလေကြံ့နေတဲ့မောဟလေးဟင်အဲဥဒိတမောဟကအမြဲအမြဲတွေးပြီးနေရတယ်လေအဲ့ဒီလေကြိုက်တော့လောဘကဝင်လိုက်တယ်လေမကြိုက်တော့ဒေါသကဝင်လိုက်တယ်လေအဲ့ဒါကနေ့ခဏနိုင်လဲသူပဲများတယ်မောဟအများဆုံးပဲလေဒေါသကကြိုက်မှလာတာဒေါသကမကြိုက်မှလာတာညခဏနိုင်ကဟောဟုတ်ကဲ့ ဟင်ညဆန်လာရတဲ့သူပဲလေဟင်အဲ့တော့တို့ကအောက်ဆွဲချမယ်ဟာက24နာရီရှိတာအထက်လွတ်တက်ဖို့ကဘယ်လောက်ရှိသလဲဘယ်ဘယ်လိုဘယ်လိုဘယ်လိုဘယ်လိုဘယ်လိုလောက်ဟဲလောက်ဟဲကြေးကြေးပြောသားမှာဟဲဟင်အောက်တဲ့ဖို့ဟင်သက်တမ်းမှာရှိပါဟင်သက်တမ်းမှာရှိပါဟင်နေစက္ကန့်ပါဟင်ဟိုက24နာရီလေ ဟေးခုနအထက်တက်မဲ့သူဟာလေဘာဖြစ်သွားမလို့ဟေးပါတယ်အစိမ်းနဲ့ကြိုးကြည့်အောင်တတိနဲ့နေပါမယ်။အော်မအင်းအင်းလာပြမီလာပြမီတတိနဲ့တယောက်ကရှိသွားတဲ့လာပြမီ။တတိကသူ့မောဟနဲ့ဆန့်ကျင်ပဲ။အတွင်းနဲ့ဆန့်ကျင်ပဲပြောပါစို့။မောဟဆိုခက်ပါတယ်အတွင်းနဲ့ဆန့်ကျင်ပဲ။ အတွေးကငွေကလေးကပါတာတတိကခုမှမွေးရတော့တောကြောင့်အိမ်ခုမွေးရတယ်လို့အိမ်ကပါမလားတောကြောင့်လားဟုတ်ဗျာတောကြောင့်အိမ်ခုမွေးရတယ်လို့လောက်ကြည်လာရဟင်ဟင်အတွေးကမွေးကလေးကမွေးကလေးကမွေးကလေးကပါသူရဲ့ ဟိုဘက်ကဆိုင်စစ်တယ်လေအဲ့တော့ဒုစာကတော့ဘာတော့များခွဲတာပေါ့ဘာယကဘာတပါတိနဲ့ခွဲတာပေါ့ဒီတတိကပယ်တတ်တဲ့အရာဘာနဲ့ပြောရင်ပလိနဲ့တူတယ်ပေါ့ခုနကအတွေးကပယ်အပ်တဲ့အရာတရားခါနဲ့တူတယ်ပေါ့ဟုတ်နော်အဲ့တော့တို့လောကီဥပမာနဲ့ပြောလို့ရှိရင်တော့အဲတတိကကြောင်နဲ့တူတယ်ဟုတ်နော်အတွေးကကြွက်နဲ့တူတယ်အဲ့တော့ကြွက်ပြီး ကြောင်နိုင်နေကြမဟုတ်ဘူးလားနော်ကြောင်ကြီးကြွက်ဖုန်နေကြတယ်တို့ဆိုတို့အတွေးကတောကြွက်ကြီးနော်မဲတာမဟုတ်တတိကခုမှမူကြီးကိစ္စနိုင်မှုအနေနဲ့ဒါကအမီးတောင်ခိုက်သွားလေဦးမယ်ဘယ်လိုလဲပြောပြပြောပြပြောပြကဲဟင် ဟင်မှတ်ကြည့်ပါမှတ်ကြည့်ပါစိတ်ကဘယ်တော့မှအတင်းမခံဘူးသူကလိုလိုလားလားနေကျင်တဲ့စိတ်ကိုသူကအများအားတွေးလို့ရမှာစိတ်နိုင်သူသူမရှိဘုရားလည်းမနိုင်ဘူးတရားလည်းမနိုင်ဘုရားကသူစိတ်သူတော့နိုင်မှာပေါ့တို့တရားဓမ္မတွေရဲ့စိတ်ကိုဘုရားဝင်ကြလို့မရဘူးတရားလည်းဝင်ပြီးတော့တားလို့မရဘူးဟင်နိုင်ငံတော်ကပေါ့မရဘူးနိုင်ငံတော်ကကိုယ်နဲ့နှုတ်တာသူတို့ထိမ့်သိမ်းဆောက်ရှောက်ပေးနေတာ စိတ်ကြသူတို့တို့လက်ထနိုင်ဘူးဟုတ်ဗျာသူတို့စိတ်ထဲကနေပါလေညာရေပေါ့ဟောသူတို့အရေးယူနေနေနေနေတာလားသိကိုသိလိုက်မှာဟုတ်ဘူးဟင်စိတ်ထဲကလေကိုနဲ့နှုတ်ကြတော့သွားမလုံးနဲ့တော့ဘူးကြဘူးလားဟုတ်ဗျာအဲ့တော့စိတ်ကသူ့ဘယ်သူမှကြောက်စရာမရှိပဲနဲ့လှုပ်ချင်တာလှုပ်စိတ်ကဟုတ်ဗျာဟင်လှုပ်ချင်တာလှုပ်ဟုတ်ဗျာဟင် ကြီးသမျှအာဟုသူလှုပ်ချင်တာပေါ့ကုံရဟုတ်နော်ပြီးတော့သူ့ကိုအာဘီအာမြောက်သူတို့တို့ကဓာတ်ပွေးဓာတ်ကတို့သူ့တို့ကိုအာဘီအာမြောက်ဟုတ်နော်ဒီဒီဓာတ်တို့ဒီဓာတ်တို့ဒါနဲ့တိဆောက်ထားတာမဟုတ်ဘူးလားဗျဒါနဲ့တိဆောက်ထားတာဗျအဲ့ဒီဓာတ်ကသူ့ကိုအာဘီအာမြောက်သူ့ဓာတ်ပွေးနဲ့တဲ့ရင်တိုက်တယ်စိတ်ကတိုက်ပြီးရဟုတ်နော်သူ့ဓာတ်နဲ့မတည့်ရင်မတိုက်ဘူး အဲ့တော့သူကဓာတ်ကအာပြီးအာမြောက်တယ်တက်သက်လုံးဒီဓာတ်ပါပဲသူကဟိုဓာတ်ကောင်ဆိုသူကဓာတ်ကောင်ဖြစ်နေတာညီကြတာလေဟုတ်နော်ဟင်အဲကြိုက်တာမဟုတ်မကြိုက်တာမဟုတ်ရင်ရိုးရိုးတွေးနေပဲနေမှာပဲလေဟုတ်နော်အဲ့တော့သူသူ့ဘက်ကဓာတ်ကလည်းသူ့ဘက်ကပါအာယုန်ကြီးကတော့သူသူသတိသမားဘက်ကပါမှာလားဟိုဟိုဘက်ကပါမှာလားအတွေ့သမားဘက်ကပါမှာဟုတ်နော်သူ့ဘက်ကပါဘူး အာယုံကလည်းအတွေးဘက်ကပါပါဟုတ်ဗျာသူတွေးခြင်းတရားအာယုံကြီးဖြစ်လာတာဟုတ်နော်ပြီးတော့ဒါတွေးတောင်းရင်တောင်းလို့အဲရဖို့အာယုံကဖြစ်လာတာအဲ့တော့အာယုံကလည်းသူ့ဘက်ပါဟုတ်နော်ပြီးတော့စားရတဲ့ဓာတ်ပါကလည်းသူ့အတွက်ဓာတ်ပါလေသူတန်းနဲ့တဲ့တာတွေထည့်ပေးနေရတာမဟုတ်ဘူးလားဒါဘူးတယောက်နဲ့တယောက်စားအပေါက်ချင်းမတူကြဘူးလေဓာတ်တိဆောက်ချင်းမတူတဲ့အတွက်လေဓာတ်ဥဆောင်မှုအာကောင်းကောင်းလို့ပေါ့တချို့ကအချင်းမအစပါမ တချို့ကအချိုမဟုတ်နော်ဟုတ်နော်အဲဟိုဒါပြီးတောင်းတဲ့အတိုင်းတို့ကထည့်ပေးနေရတာတို့စားခြင်းနဲ့စားလို့မရဘူးတို့ကိုယ်ပိုင်စားတာမရှိဘူးဟင်ဒါပြီးခိုင်းတာတို့လုပ်ပေးနေရတာလေအဲ့တော့ဓာတ်ကလည်းသူ့ဘက်အာယုံကလည်းသူ့ဘက်အတွေးကလည်းသူ့ဘက်တို့ကပတိလေးတလုံးနိုင်ဘုံဘောပါမလားကဲတတိထားမဲ့တမန်ကြီးမေးရမှာဟင်အဲ့တော့မှတ်ကြည့်ပါမှတ်တာနဲ့ခါထုတ်ပြည့်တယ် မှတ်ကြည့်ပါမှတ်တာနဲ့ခါထုတ်ထုတ်ခတ်တင်းနေလေးမှငြိမ်ကြည့်နည်းနည်းလေးတတိလေးလွတ်တာနဲ့တကောင်နဲ့တွေ့ထွက်ကြည့်ပြီပယ်ရှင်ထွက်ပြေးလိုက်မှမသိဘူးအတွေးကိုမျောသွားတာ၅မိနစ်ဆယ်မိနစ်ကြာမှဟာတွေးလေးတဟေးဆိုတော့မောကြမ်းပြီနိုင်ဘူးပေါ်ပါမလားဘယ်ဘယ်အဲတပည့်ရောသွားပြီးကြိုးစားပါမယ် အဲ့ဒီတွေကကျုံပြောဟင်ဟင်မညာရအောင်တိုက်မယ်ဖေ။မအိတ်ခဲတိုက်မယ်ဖေ။ပြောရဘူးလား။ဟင်အာအာဘာဖြစ်လို့တော့ကြပြောပါဦးများကဲဟင်အဲ့လိုတို့ကျင်ညာရဲလို့လားဟင်ပါတော့ဟိုတန်ဇန်နီးယားနဲ့ဟွာလားယူဂန္ဓာနဲ့လားအဲဖြစ်ဖြစ်တော့ငါတန်ဇန်နီးယားကျင်းတယ်လို့ ဒီယူဂန္ဓာအပြုံးတိုက်မယ်ဆိုလို့ငါဘယ်လိုလုပ်အခုကအတွေးကိုအပြုံးတိုက်မယ်အာအာခဲရုံမင်းသားဖေတော့မောကြဘလို့အဲအဲ့ဒီတိုက်ကိုရှုံးပါဗျာဟင်ဟင်တိုက်ဖို့နေနေတာပါကြီးကိုမကျင်ညာရဲတာကိုတွေကဖဲ့လေတော့နော်နိုင်မပေါ်ပါမလား တိုက်ဖို့နေနေတာပါဟင်ဟင်သူတို့သူ့ကိုရာကျိန်းကိုမကျိန်းရတာထင်တယ်ကိုရာကိုမကျိန်းရတာထင်တယ်ဟင်ကျင်ညာရဲလားဟုတ်ကလားအဲ့တော့တို့ဘေးပြန်ရမှာဒါမင်းအောက်ပြန်ပါလားထက်ပြန်ပါဘာနဲ့ပြန်ပါတော့ထက်ကတို့ဟင်ဘာနဲ့ပြန်ပါတော့သူ ဟင်တတိကဘယ်မလို့ရှိမှပြန်လို့ရမှာပေါ့ဟဲ့တတိမှမရှိတာကြီးကိုဟိုက24နာရီလေအာဗျာမိဒီကြိုးစားပါမယ်မေဟင်တို့ပဲပြန်မှာတော့ဒါအများရမေးပြန်ရင်လာပြောတာလေလုံနေတာကိုပြောလေလုံနေတာပြောလေဟုတ်ဗျာဟင်ဟွာလာဟို အဲရန်သူလက်ထဲမိနေတဲ့၃ပါးသုံးပါဆိုတော့အဲဘာလို့လက်ပြီးပြရဲလို့လားကွာသုံးပါလက်ထဲတို့ပါသူတို့လက်ထဲပါဟုတ်နော်သူတို့လက်ထဲမှာဗျသူတို့လက်ထဲမှာတို့နေရတာဗျဟုတ်ဗျစကားတောင်ချေချေပြောသူတို့မကောင်းတော့ချေချေပြောရဲလို့လားဟုတ်ကလားဟေးဝီဝီရတော်ဘုရားကြီးပြောလေးပြောထားရှိပါတယ် အေးသူတို့ကဗျာအဲဖရာရောက်ကြောင်းရောက်ရင်တော့လောဘမကောင်းကြောင်းဒေါသမကောင်းကြောင်းမောဟမကောင်းကြောင်းပြောနေတာလေလောဘကနောက်ကခေါင်းတင်းကြီးနေတယ်ပြောတော့လားငါတို့မကောင်းကြောင်းပြောတာလုံးတော့ငါတို့ဘူးဒီလေလောဘကခေါင်းတင်းကြီးနေတယ်ကြာပုဂ္ဂလာဗျာတို့ရောင်ကုန်ဒီကိုဘုဘယ်လိုခေါင်းတင်းကြီးပဲလားဟင်ဟင် အကုန်လုံးကတော့အစဉ်တမ်းမြင်နေတာပဲထက်တဲ့ချင်းပါပဲနော်သို့တော့လွတ်အောင်မယုံနိုင်နိုင်မယုံနိုင်ကြဘူးဓာတ်ကလည်းဆွဲတယ်ထင်တယ်ဆွဲအားနဲ့သွားနေတာဓာတ်ကလည်းဆွဲတာပဲအာယုံကရောဆွဲထားတာပဲအာယုံကလည်းဆွဲထားတာပဲဒုက္ခန္တာတွေကဓာတ်ကလည်းဆွဲထားတာပဲဟုတ်နော်ပြီးတော့ခန္ဓာမှာ ရုပ်ခန္ဓာမှာပါလာတဲ့နာခန္ဓာ၄ပါးအဲ့ဒါတို့ဘုံမဟုတ်ဘူးသူသူရုပ်တွေ့သူသူကခွေးရုပ်ဖြစ်အဲ့သူခွေးရုပ်ကလေးအပင်မွေးကိုဝမ်းကြောင်းလို့နွားဖြစ်တော့နွားပေါ့ဆင်ဖြစ်တော့ဆင်ပေါ့တိဋ္ဌာဖြစ်တော့တိဋ္ဌာပေါ့လူဖြစ်တော့လူရုပ်ကလေးဟုတ်နော်အဲ့တော့သူသူ့အကောင်ကြီးနဲ့အဲကောင်းမကောင်းကိုဝေဒနာကခံစားကြည့်ပြရတယ်သူသူ့ကောင်းကြီးနဲ့ဓာတ်တက်မတက်ကိုဝေဒနာကခံစားပြရတယ်ပညာကအဲ့ဒါလေးလိုက်ပြီးမှတ်သားပြရတယ်ဟုတ်နော် ဝိညာဉ်ကဒါကောင်းတယ်ဆိုတယ်မှတ်ချက်ချပေးရမယ်စေတနာဥဆောင်တဲ့သင်္ခါရကအဲ့ဒီတိုင်းစိတ်ကိုနှိုးတော်ပြီးတော့ကိုတို့နှုတ်တို့နဲ့အလုခိုင်းတယ်ဒုဘုမပါအဲ့တော့ရှိနေတဲ့ခန္ဓာကောဒုဘကလားဒုဒုဘကလားဒုဘကပါကြံတော့ဘာမှမကြရည်ဒီတိုင်းကြံကြတာပေါ့ဘာမှမကြဘူးလို့ဟုတ်တော့ဟင် ဟင်အဲ့တော့သုံးမအဖြစ်ပဲဆိုတော့ထားပြီးလို့ကိုကလည်းပြီးရကားရှိတယ်ကိုကခေါက်ကနေချလိုက်တော့ဟင်ဒီကပြောမလို့ပဇာပြင်ကရှိတယ်ကိုကရိုက်ပြီးပြခေါက်ကနေနေပါဟင်ကြာတော့ပြောမပြောရဲကြာမကြာရဲလည်းပြီးတော့ပါဗျာဟုတ်ကလားဗျာဟုတ်တယ်နော်အဲ့တော့တို့ကဘာလို့အပါလဲအောက်ပြန်မှလည်းပြီးတယ်ပြီးတော့ဘုရားဘာသာဘာလို့ဖြစ်တာ အထက်တိတ်ချူဘာလို့ဘုရားဘာမှဖြစ်တာထက်တိတ်ချူလူပါလို့လာဖြစ်တာအထက်တက်နိုင်တာလူပဲတော့အထက်တက်နိုင်တာလူပဲအဲ့ဒီအထက်တက်နိုင်တဲ့လူဆိုတဲ့တို့မှာအရေးမြစ်ခေါ်ပါလူဆိုတဲ့အရေးမြစ်တို့မှာအထက်တက်နိုင်တဲ့အရေးမြစ်တို့မှာရှိနေတာဟုတ်နော်ကျန်တဲ့တိရိစ္ဆာန်ကဓာတ်ကောင်းဆိုတော့ဓာတ်ညင်လောက်ရှိတာတို့ကကုသိုလ်နဲ့ဖြစ်လာတဲ့အတွက်ဓာတ်ညင်လည်းရှိတယ်ညံလည်းပါတယ် ညံပါတဲ့အတွက်တို့ကထက်တက်နိုင်ဖို့ဒီအရင်ကြီးရှိနော်တို့မှအရင်ကြီးရှိပါလေအဲ့တော့အရင်ကြီးရှိတော့တို့ကထက်ဖို့မတက်တတ်တော့တို့သင်္นานပေးမဲ့ဆရာပေါ်တယ်ဗုဒ္ဓဘာသာဆိုဝင်လေရလမ်းပြမဲ့ဆရာတာလေရဟုတ်နော်ကဲဒီရှင်မဟုတ်ဘူးနော်လမ်းပြမဲ့ဆရာဒါမှမဟုတ်တတ်တာဒီဝမနုဿာနာဆိုဟုတ်နော်ဆရာဖြစ်နေလမ်းပြမှာ ဟုတ်ဗျာဒါမှမဟုတ်ကဗုဒ္ဓဘာသာဝင်ရတာဗုဒ္ဓဘာသာဆိုတာပြောတာမဟုတ်ဘူးလားဘုရားစကားသက်ဝင်ယုံကြည်ပြီးတို့ကအရင်နေ့တော်ရှိတယ်လေအဲဒီဟာနဲ့မတက်တာဘူးပေါ့မတက်တာတော့တနည်းကိုပြမယ်မဟုတ်ဘူးဟုတ်နော်ဘာသာပိုင်းကတော့ပြမှာပဲဘယ်ဘာသာဖြစ်ဖြစ်ဆွဲချတာမရှိဘူးတက်အောင်လုပ်ထားကြည့်တယ်ဟုတ်နော်တချို့ကနားလောက်နားလောက်တော့တက်နိုင်မှာပေါ့တော်နေတော့တော်ရင်ခေါ်ဖို့ကြံကြပါ တချို့ကလည်းမြမပြည်တော်တို့တက်နိုင်မှာပေါ့ကြံကြပါပဲအဆုံးထိမတက်နိုင်ဘူးတို့အဆုံးထိတက်နိုင်တယ်ဟုတ်နော်အဆုံးထိတက်နိုင်တာဘုရားဘာသာပဲရှိလောကုတ္တရာခေါ်မှာပေါ့လောကကလွတ်မြောက်နိုင်တာဘုရားဘာသာပဲရှိဟုတ်နော်ခုနကလူဖြစ်ဖို့နတ်ဖြစ်ဖို့မြမဖြစ်ဖို့ဆိုရဲကုသိုလ်ရဖို့ရာလောက်တော့ဘေဘာသာဖြစ်ဖြစ်ရတယ် သူတို့လည်းအထက်ကပဲလမ်းပြတာပဲအောက်ပြတာမရှိဘူးအောက်ဘူးတော့မကောင်းဘူးမကောင်းဘူးဒါ6ကြီးဒါ6ကြီးနဲ့ဘာသာတိုင်းမှာထုတ်ပြတာကြီးတဲ့ပဲဟင်ဒီအောက်ဘွားကောင်းတယ်လို့ဘယ်ဘာသာကပြောလို့တော့ဘယ်ဘာသာမှမဟုတ်ဘူးအောက်6ကြီး6ကြီးနဲ့ပြတာအထက်ပြနိုင်တာအထက်ပြနိုင်တဲ့နေရာသူကအဲလူသခန်းတော့နတ်သခန်းတော့ဂျမသခန်းတော့ဒီကုသူတော့ပဲပြီးနေတယ်အဆုံးထိ လောကကထွမြောက်နိုင်တဲ့ပီတိပညာရှိပြီးနိုင်တယ်ဝိပဿနာပညာပေါ့လေပြီးနိုင်တယ်နော်တို့ဘုရားဘာသာကပြီးနိုင်တယ်အဲ့ဒီအတွက်တို့ကဆရာတင်ရတာနိဗ္ဗာန်ဒီနာပြနိုင်တဲ့ဆရာပေါ့ဟုတ်ဗျာလောကကထွမြောက်နိုင်တဲ့ပီတိနာပြမဲ့ဆရာအဲ့ဒါယူရတာအဲ့တော့တို့ဒါတွေဘုရားလက်ထက်ကလည်းဘုရားဘာသာတွေမဟုတ်ဘူးဘုရားဘာသာဖြစ်နေတာနေမှာ ဟင်ဟင်အဲအတော်ရောက်သလားဟိုနောက်နောက်ကထုံလာပွားလာခဲ့တဲ့အတော်ရောက်သလားနဲ့ခုဒီပြည်နာမျိုးဖြစ်နိုင်နေတယ်အဲ့တော့တို့ဘုရားဘယ်နဲ့ဆူလောက်ကပူတာပါလားဖြစ်ခင်မှမှပြီးပဲလေဘယ်ဘုရားဖြစ်ပြီးတရားပဲဟောမှာနောက်ဘွင့်မှလည်းပြီးတရားဟောဟုတ်ဗျာဟင်တခါတလေတွေးမိသေးတယ်ဖယ်ဘုရားတိုင်းကဓမ္မစကြာတရားဥဟောတာဟုတ်ဟုတ်ဗျာ ဖရာတိုင်းအဲ့ဒီဓမ္မစကြာကိုဟောရတာဟုတ်နော်အဲတော့ဘာတော့အဲမထိယကြမှာတရားဥနာရပါလို့ဤတော်တော်ဒုက္ခခံနေတဲ့ဟာကြီးအခုလည်းဓမ္မစကြာရှိနေတာနော်ခုကတော့ဓမ္မစကြာမရှိဘူးလားအခုနာလိုက်တော့ခုမပြနိုင်ဘူးဘာဖြစ်လို့မထိယရတာအူသွားဟောရတာတို့ မဟုတ်ပါဘူးလားမဆောင်ခမရပဲသွားပါတော့ခမရဘေးထိုင်နေမှကြီးနဲ့တူပါပဲအင်းဆောင်တာကတော့ဒီခမရမဆောင်မနဲ့ဘေးထိုင်မှနဲ့တူပါဗျာဘာလို့မှတော့မဆောင်ရင်ပြေထွက်နေမဟုတ်လားဟင်အဲ့တော့ဖယားဆိုသူတို့ကလည်းဒါဒီဖယားကဖယားဖြစ်နေလမ်းပြမှာပဲလိုက်ခဲ့သလားလိုက်ခဲ့ဘူးလေအဲ့ဒီကဖယားက ဒါတွေမလိုက်ပြီးတော်ဆိုဘုရားကဘာကရုဏာတော်ရှင်မှုဗျဒါနဲ့ဟိုရှင်မသာရိပုတ္တရာတို့ရှင်မမောဂလန်တို့ကဆင်းသက်လာတဲ့အရိယာသာသာ2500မရှိဘူးလား2500ခကြီးမှလည်းတကွေးမဟုတ်တကွေးတွေ့တဲ့ဆရာတွေကတို့လမ်းပြပြီးမခေါ်ဘူးလားဟုတ်ပါဘူးလိုက်ကြလားဟုတ်ကလားမလိုက်လို့ခုချိန်ထိရောက်ဘူး အခုခေါ်တော့လေအပူပဲနေမှာလိုက်မယ်မလားလိုက်ပါဘူးဟင်ဖရာတွေတို့တကယ်ရှိကဒေါင်းနောင်ကြီးတာဝကဖြစ်တဲ့ဗာရိဗုဒ္ဓရာတို့မောကလာတို့ဘာတို့ညာတို့ဒါဒီနဲ့တောင်ဆောင်နိုင်သေးတာဒုလောက်တော့ပြောဟုတ်လားဟင်ဒါဒီတောင်ကြောခွာပြီးဒီဒီရောက်လိုက်လာသေးတာဟုတ်လားဒုလောက်တော့အပြောကို ဟုတ်ပါမလားပဇာလိုက်နေမှာပါဗျာဟုတ်နော်ဟုတ်နော်တို့ကနားထောင်နေပြီလားမလိုက်ဘူးဖះသမားတွေကကြီးကသွားနေသေးမရဘူးတို့ကရနေတာကမဟုတ်အိတ်ကိုနေတာထင်တယ်အဲ့တော့တုံးလုံးကြီးအိတ်နေသူနဲ့ဟိုကအမြဲသွားနေသူနဲ့ဆိုရင်ဘလောက်ပွားသွားမယ်ထင်တယ်တနာယူဖို့ ဟင်တရက်ဆိုရင်တလဆိုရင်တနှစ်ဆိုရင်မမြင်နိုင်တော့အောင်ကွာသွားမနော်ဘယ်တော့ကွာမယ်ထင်လို့ဟုတ်နော်ဟင်နှာကြည့်လို့မမြင်နိုင်တော့အောင်ဒီကွာတယ်ဘာဖြစ်လို့တို့တို့ကအိတ်နေတာဟုတ်နော်အဲ့တော့တို့ဒါနာလဲခုဆွေးနွေးကြတဲ့နေရာမှာတစ်ခုကောင်းနဲ့ပြီးပါတယ် ခုနတစ်ပင်တစ်ပင်နဲ့ပြောပြီးပြီဗျာတစ်ပင်ဒီလောက်ဒုဟာဒီလောက်တာမုန်းကြီးလို့လားဗျာတာမုန်းကြီးပါဘူးဗျာသို့တော်သူကရွှေပန်းခိုင်းနော်ဟုတ်ကလားသူကရွှေပန်းခိုင်းရွှေသင်္ကန်းကြီးလားပိတ်သင်္ကန်းကြီးလားတဘူကတော့ဟေးဟေးဟေးဟောကတော့ရွှေပန်းခိုင်းကြီးရတစ်ပင်အလုံးကြီးနဲ့ဆိုတော့ရွှေချိန်တွက်ကြည့်ပေါ့ဗျာ ဒုဟာကပိတ်တင်နိုင်တယ်ပုဂ္ဂလာရတံမိုးကြီးဘလောက်သွားနေတော့ပုဂ္ဂလာဗျာစေရနာသိရည်ကြီးတယ်တခါနဲ့ပြီးပါစေတရားတခါနာရင်တော့ငါများနာဖို့မလိုအောင်ဟင်အဲ့တော့တို့ဟိုဝိဝဆရာတော်ဘုရားကြီးကြတော့သူကဝရိယအားကိုကြတော့တရားဘယ်နှပွဲဟောဟောဝရိယပဲအဓိကထားဟောတို့ကတော့တတိနဲ့လာတဲ့ပုဂ္ဂိုလ်ဆိုတော့ဘယ်တော့ဖြစ်ဖြစ်တတိပဲပြောတာဟုတ်နော် ဟင်နောက်တစ်ခါလာလဲဒီတတိလည်းပြောမှာအဲ့တော့ဒီဟာကြီးပြောမှမှသိတယ်ဘာလို့လာခြင်းအောင်လဲတခါလာလဲဒါပြောမှာလာခြင်းအောင်ဟင်ပါလာဟိုလိုလမ်းပြတော့ခေါ်လို့လာတာလားရရှိခြင်းလို့လာတာလားဘာတော့ နိုင်မလို့ဒီကလိုက်ရမှာလားအိမ်ဖျားခန်းကလိုက်ရမှာလားဟင်ပါတယ်ဟုတ်ကလားဟောမဟိုဟိုသုံးလို့ကုန်လို့တွင်းတာတော့ဟုတ်တယ်ပေါ့ခုကမသုံးမနဲ့၆တိုက်ကုန်တာကြီးဘယ်လိုလုပ်တွင်းတွင်းပြီးတဲ့ဒီတိုင်းကြီးထားပြန်ကုန်ပါပဲတွင်းမနေတော့ဘူးပြန်ဟုတ်နော်ဟင် ဒီအာလာတွင်ပြည့်သွားတယ်အေးရပြီလည်းချမ်းသာတယ်ထားကြာတော့ဒီမှာသူတဘာဝဆိုတော့လူလူမကုန်နိုင်ဘူးလားအဖို့တတိပဲဒါကုန်တာပဲဟင်အဲ့တော့မသုံးမင်းနဲ့နာသွင်းတာတော့စေတနာကြီးပုံများပြေးနိုင်ပုံတွေ့နိုင်ပုံဟုတ်ကလားဟင်ဟင်စေတနာရှိခြင်းတရားကောင်းကောင်းလားဟုတ်နော်တို့ကအားထုတ်ရမှာ တခုပြီးတခုနဲ့တို့ဝေဘူးဆရာတော်ဟိုရန်ကုန်မှာတို့နေတော့ငါဝေဘူးဆရာတော်လာလို့ရှိရင်သွားသွားနာတော့ပါတယ်တို့အဲ့ဒီတော့တော့ပရိသမာပါတို့ရန်ကုန်ရောက်ရောချင်းယူသမားပေါ့ပကွာချင်းယူပကွာချင်းယူပရိသမာကိုပကွာချင်းယူဟောဟိုဟင်အဲ့တော့ငါတို့ကချင်းယူသမားဟင်ဟင်ချွေလို့မော်တဲ့အဲဝေဘူးဆရာတော်ကအင်္ဂလိပ်မှာပြောတာကြွားတာပထမ နှစ်သွားနာလဲဝရိယနဲ့အာထုံကြဖို့တောင်းတယ်ဒုတိယနှစ်သွားနာတော့လဲဝရိယလေးနဲ့သရဏနဲ့ဝရိယညပလာဆိုမှဖြစ်ဒါရသာနောက်တစ်ခါသွားနေဒါသာနောက်တော့သူကပညာလိုက်တဲ့စိတ်ထဲကဝိမှုတရားပြေတော့မှမနာတော့ဘူးကွာဟင်ဟင်ကျင်ညာပြစ်လိုက်တယ်ဝိမှုတရားဘယ်တော့မှမလာဘူးပေါ့။ဘာလို့သူကသူကဝရိယဟူနဲ့ ဘုံငါးပါးမှာဝရိယဘုံနဲ့သူကတက်တာလေဝရိယဘုံနဲ့တက်တဲ့ပုဂ္ဂိုလ်ကပင်မမှာလေသူကနှခေါင်းတစ်ချက်ကိုဘယ်တော့မှလှုပ်တော့သုံးစားလည်းနှခေါင်းပဲသွားလည်းနှခေါင်းပဲတရားဟောတာတော့တို့လူဘယ်လည်းနိုင်ကျမဟုတ်ဘူးနှခေါင်းကဆူဆဲကြီးလှုပ်ဘူးသူနာတော့ကပ်ပြီးတော့ဟိုတရားနာဘူးလို့သိတာဟုတ်နော်ဝရိယသမားကအဲ့လောက်ကြီးသာလူဝရိယကိုရဲတင်းတာလို့ခေါ်တယ်ပတ္တိရှိမှလုပ်လို့ရရဲတင်းမှလုပ်လို့ရတစ်ချက်ချက်ခွင်းတာကဲ တို့ကဘူလောက်တတိမကြည့်တော့တတိပဋ္ဌာန်ဆိုတတိနဲ့လေစေစေသွားရမယ်တယောက်တရားမှာပေါ့တဏှာလို့ဟုတ်ပါဦးလေတတိနဲ့တော့ပေါ့တတိနဲ့တော့ပေါ့သွားရလိုက်မှနေရမှာပဲတတိနဲ့တွင်းနဲ့လူကြမှာပေါ့အတို့ဘုံမရအောင်တတိမှနေမှာပေါ့ဒါပဲမဟုတ်ဘူးလားဒါလွယ်လွယ်လေးနဲ့ရတယ်နိခမင်းချိန်ရရတယ်နိအလုံးတော့အလုံးလုံးရရတယ်နိဟုတ်တော့တို့က အဲဒုလူအပြင်းတွေကတော့အဲ့ဒါမှကိုက်ဟင်ညံမှာတော့ဒုအုပ်စုလားဝေဘူးအုပ်စုလားအပြင်းတွေပေါ်တာဆိုတော့ဒုအုပ်စုတို့အပြင်းတွေနေမှာပေါ့ဟုတ်နော်ဟင်အပြင်းအုပ်စုမို့တတိပါပြီးတာပဲတတိပါပြီးတာအတွေးမကြည့်ရင်ဟိုကိုကြောင့်ကိုဟာကိုပြီးပြီဘယ်မှသွေးနေရမရှိကိုကိုခန္ဓာကိုယ်ကိုပြန်ကြည့်ရတော့မှာလေ သိတော်တာပဲလေအပြည့်ကိုပညာလိုက်တာမနေနဲ့မတွေးပြရင်တော့ပြီတတိယတောင်ကမတွေးပြဖို့ပဲဟုတ်နော်တတိတောင်ကမတွေးပြဖို့ပဲမတွေးပြရင်ကိုယ်စိတ်ကိုယ်တည်းရှိတယ်ကိုယ်စိတ်ကိုယ်တည်းရှိရင်ကိုထားတဲ့နေရာစိတ်ဝင်ပြီးထိုင်လို့ရှိရင်ဟိုသူငုံကြည့်နေမယ်ငုံကြည့်ရင်ဘာကြီးညာကြီးသူဟာသူသိနေတယ်တို့လိုက်ကြမှာမဟုတ်ဘူးတို့ကတတိနဲ့သွားရမှာအဲ့တော့ဝေဘူးကဝရိယနဲ့ပြောတော့ तू ပြောတဲ့အတိုင်းကဝရိယနဲ့ကြိုးစားကြည့်မယ် ကြိုးစားကြည့်ပါရဲ့တယ်မှာသူပြောသလိုမဖြစ်ရင်အရှင်ဘုရားပြောတာဟောတယ်လို့တတိတော်ဒီလိုလုပ်တယ်ဘာဖြစ်လို့မရလဲဆိုတော့အဲ့ဒီခါကျမှငါသွားမှာအဲ့ဒါလို့မှသူခိုင်းတဲ့အတိုင်းမလုပ်ဖဲနဲ့ဒီတိုင်းကြီးတော့ငါသူတရားမနာတော့ဘူးဆိုစိတ်ပညာပြစ်လိုက်တယ်ခုဟောရံကုန်မှာတခါလာတဲ့သူကသတိပဲပြောတယ်ဘောရင်းငိုင်းတရားမနာဘူးကွာ မချူဘာဘာဖြစ်လို့တော့မျက်မြင်လာလည်းတတိတော့ပါပဲလေနောက်နေ့လာလည်းတတိပဲတော့ပါလေအဲ့တော့မလို့ပဲလာနာနေတော့ဘာလို့မဟုတ်ဟင်လကားနေရင်အားကိုဟုတ်လို့ဟုတ်တုံလဲတုံနာမဟုတ်ပဲလေတတိတို့ကဒါလက်ညှိုးထိုးပြတယ်ဒီတတိပဲလေဟုတ်နော်ဒီတတိပဲလေတခြားတရားမှရှိပဲလေမှတ်ပါဟုတ်နော် ဟင်သူများအကြောင်းတွေကြီးတယ်လိုက်ပြီးနေတဲ့စိတ်ကိုကိုကြောင့်တို့သိသိချင်တာပဲလေအဲ့တော့ကိုကြောင့်သူသိပြီးသူများအကြောင်းတွေးနေတာကောင်မတွေးခံတော့ပေါ့ကိုကြောင့်ကိုပေါ်ပေးမဲ့တတိကိုလက်ကင်လိုက်ပေါ့ဒါပဲလေခဲရင်မလားကဲတို့တောင်းမကြည့်ကြည့်နော်ဟင်နောက်နေ့မလာရဘူးဘာသာထုတ်ပြဘာလာရဘူးနော်ဟင် လာလို့ရှိရင်ဟိုတရားအသိခံနိုင်မှာဒါမှဟင်တရားအသိခံတော့လေအဲအဲဝင်နေမှတပြထွက်တယ်မှတပြဘယ်လိုလေးပြလဲမပြီးဘူးဟင်ဟင်ဟင်ရာသူနေမီကလွတ်ပါပြီဖရာလို့စောင့်နိုင်မှာဘယ်နဲ့ တပည့်တော်တို့ရန်သူနယ်မြေကလွတ်ပါပြီဖေဟင်တပည့်တော်တို့နယ်မြေကဟိုဖြူရောင်နယ်မြေပါဖေရှောင်းနိုင်မလားဟေ့ဒီဘယ်လိုဟင်ရှောင်းနိုင်မလားမမရှောင်းနိုင်လည်းမခံဘူးဟင်အဲ့တော့ဥဒုမနာသရင်လေးပါလေးခောက်ထားဒီလေးဘသူဘသူဘသူဘသူဟုတ်လား ကုသမနာသိရင်ကောက်တာသိရင်ကောက်တာသိရင်ကောက်တာဟေးအဲနောက်တစ်ခါလာရင်အမဲအောင်နေပြီလက်မခံတော့ဘူးဖြူအောင်နေပြီမှဟင်ရန်သူနေပြီကလွတ်ပြီးဖရကုန်မှပါမဘယ်လိုလွတ်ထားတော့လွတ်ပြသန်းသိအောင်မှန်တော့ရနိုင်ပါမလားဒီတို့တို့သိသိကျင်တာကအဲ့ဒီအာထုတ်တာသိသိကျင်တာဟုတ်နော်ပြီးတော့ရှင်ဘုရားတို့ င်းနေမှာပါပဲဟိုဒါတွေလည်းပါမှာပါပဲအဲဖရာရှိခိုးပြီးရင်ဟိုနောက်ဆုံးကတော့တော့ဘယ်လိုကတော့တော့ဣမာယဓမ္မာနုနဲ့ထင်တယ်အရှင်ဖရာလို့អော်တာမဟုတ်ဘူးလားဘယ်လိုអော်လို့ဣမာယဓမ္မာနုဓမ္မပฏิပါတိယဗုဒ္ဓမူစေဓမ္မာတန်ခါလေဘာပြောတာတော့ဣမာယဓမ္မာဓမ္မအနုဓမ္မလေ ဓမ္မသွားမယ်လေးပါးဟူလေးပါအနုဓမ္မသွားမယ်လေးပါးဟူလေးပါကို ရောက်မဲ့အခုဒီတတိကိုပြောတာပါဟင်အဲဒီတတိတရားကိုပြောတာပါဟုတ်နော်ဟုတ်နော်တတိဆိုရင်ကိုမာရောပေါ့နော်ဒီအဲ့ဒါဓမ္မအနုဓမ္မဓမ္မကိုအနုဓမ္မပေါ့ဗျာဟင်လောကုတ္တရာတရား၉ပါးနဲ့လျော်သောဤတတိကျင့်ဖို့ဖြင့်ဗုဒ္ဓဘုရားကိုပူဇော်နေဖို့ဆိုတာ ဓမ္မပူဆိုတာတန်ခါပူဆိုတာအဲဒါတရားနဲ့ပူဆိုတာအဲဒါအများဆုံးဒါကသူများပြည့်စည်ဆိုင်ဘောကဟာဆွဲချလာပြီးဖုံကြီးမျက်နှာလာလောက်ဟုတ်တော့ဖုံကြီးမျက်နှာလာလောက်ဟုတ်တယ်လို့ဟင်ဟင်ဟုတ်ပြသူတို့ဟွာလာအတွင်းပြည်စီပြရအောင်မရှိလို့သူများအားနားလာတာဟုတ်တော့ ဒီအဲ့ဒီတရားနဲ့ပူဇော်တာဘုရားချိုက်ဆုံးတာဘာဒါနဓမ္မဒါနစိနာတိရဲ့အစစ်စီကိုကိုယ်တိုင်ကျွတ်မှတ်ပြီးလှူတာပြောတာဟုတ်တော့ကိုစာအုပ်လှူတာတော့ဘာလို့ကဒီတော့မဟုတ်ဘူးဟင်တရားနဲ့လှူဘူးသလားဟုတ်ပါမလားဘယ်လောက်များတော့ဘယ်လောက်တာဖို့လှူတာတော့နည်းနည်းပါဟုတ်ကလားဟင်ဟင်မမင်းနော် တရားနဲ့လူကြသားမှာတရားနဲ့လူရင်စီတောင်းလာဖို့လူလူထင်နော်ဒီဒီပီပီနဲ့လူကြသားမှာနဲ့တရားနဲ့လူကြသားမှာဟင်တို့ဝေဘူးတရားတော်ဘုရားကြီးတို့ကတော့ဟိုလောက်ပြောပြောမယ်ခန္ဓာမချမ်းတဲ့ဟိုခြားတာနေနှစ်ပေါ်ရတာဖြားတယ်ဖြားတရားလေးထိဖြားပါတယ်တရားလေးထိဖြားပါတယ်အဲ့ဒီတိုင်းပဲဆုံးခံသွားနေတာပါဟင်အဲ့ဘာပြောလို့သူ့ သီလယောဂီတီကိုငါဖြားတာဒီလိုတရားအာမထုတ်လို့လေဗျာဟုတ်ဗျာငါဖြားတာဒီလိုတရားအာမထုတ်လို့လေဗျာဟင်တို့ကြမှာရင်မကောင်းလားဟုတ်ပါမလားဗျာရန်အဲတတိတော်ပြောတဲ့ရန်ကဟာဒီအာမထုတ်လို့တရားနဲ့ဝမ်းပြီးတော့ဒုလိုချင်တဲ့တရားအာမပေးလို့တို့ဖြားတာတို့ကြမှာရင်မကောင်းဘူးဟုတ်နော် ကဲတော့ညီပဲချောက်တို့လူတော့ဘာတော့အဲကံသုံးဆုံးသွားပါလေဟင် မနောကံကတော့လာပြီးဘာဝဲမယ်ဘာလူမယ်ဆိုတော့အတကမနောကဒါနာမြောက်ပါပြီဟုတ်နော်အဲလူမယ်လို့သိကူးရုံနဲ့မရဘူးအဲလူမယ်လို့ဆုံးဖြတ်လိုက်ရင်မနောကမြောက်ကိုဒီလက်ရောက်သွားဝယ်ရင်ကာယကံလည်းပါသွားပြီဝစီကံကတော့လူနေတာများနော် ပါလို့လို့ဆိုတာလို့လို့ခေါင်းတာလို့လို့ကံသုံးပါးသုံးပါးဟုနော်တောင်းကဲလူကြအောင်စုပါန်ဒီသံသာရာ ဘုဒ္ဓဒုက္ခတောသောဒနာထာယနိဗ္ဗာနတတိပိကရိယာယဣမာနိသာတပဘုထုနိသံဃတဒီမသံဃတဒီမသံဃတဒီမပါဠိအရှင်ဘုရား မယံဘုရားတပိတော်ဘုရားတပိတော်မာတို့ရန်ကုန်၌ဤထိုင်ကြကုန်သောဒါယကဒါယကမပေါင်းတို့သည်သံပါရာသောတာဒုက္ခတော်ဆင်းရဲအလုံးမှာမောဒနာထာယလူမြောက်ရန် နိဗ္ဗာန်တနိဗ္ဗာန်တအစွဲကင်းရာတတာကင်းရာနိဗ္ဗာန်ကိုသိသိကရိယာယမြင်မြင်ကိုတွေ့ကိုယ်တိုင်တွေ့ရန်ပုဒ္ဒိတကြည်စု၍ဣမာနိဓာတပဝုထုနိသံ သင်္ကန်းသာရှိတော်ဤလူဝဝတ္ထုအစုစုတို့ကိုဘံကတသာသနာတော်၌ထမ်းဆောင်လျက်ရှိတော်မူသောဘံဃာတော်အရှင်ကောင်းအရှင်မြတ်အပေါင်းအားဒီမသက်က လူတန်းပါကိုဣသရှင်ဘုရားသူတောင်းမယ်နော်ဣဒံမေပုညံသာတဝေခေယံသာတဝေခေယံဝဟံ ဘောတုအရှင်ဘုရားဘုရားတပည့်တော်ဤဤဒါနကုသိုလ်တိအာတော်တရားမိပါတို့ဤကုံရာကုံကြောင်းဖြစ်သောမေဖို့ဤအထောက်အပံ့ဖြစ်ပါပေသာအရှင်ဘုရားမြဝေမယ်နော် ဣဒံနောဣဒံနောပုညဘာကံပုညဘာကံသဗ္ဗပတ္တနံသဗ္ဗပတ္တနံဒီမ ဒီမှာအရှင်ဘုရားဘုရားတပည့်တော်ဘုရားတပည့်တော်မာတို့ဤဒါနကုသိုလ်ကိုဤသီလကုသိုလ်ကိုဤဘာဝနာကုသိုလ်ကိုဘုရားတပေါ်သင်နေကြကုန်သောမြင်အားမမြင်အားအဝေးရှိအနီးရှိသတ္တဝါအလုံးတို့ ညာပေးဝေပါကုန်၏ညာပေးဝေပါကုန်၏ယေနာဝေဟုဟာသာသုဘုရားမြတ်မြတ်